မနေ့ကထိုင်ပြီးတော့ရှိတဲ့အခါဘောင်းပင်ကအစာအချာပေါ်သမျှအာယုန်လေးသူတို့ပေါ်တွန်းပေါ်စေလေးမှာစိတ်အားဆိုင်ပြီးတော့ချိန်သားကြိုက်ကပ်ပြီးတော့လိုက်ရှုရပါတယ်ဆိုတော့ပြောပါတယ်ယောဂီတွေတော့သဘောပေါက်ပါလိမ့်မယ် အဲရှိတဲ့ခါကလည်းပဲစိတ်စီဆက်ဆက်မထီတီပြီးပြီးရှုနိုင်ဖို့လည်းပဲသိအရေးကြီးပါလားကိုယ်စရာဒီစိတ်ဆက်ဆက်ရှုမှတ်ရအောင်ရှုမှတ်နိုင်အောင်ပေါ့လေပေါ်ပေါ်ကြီးလည်းငင်းဆုတ်ဆိုင်ခြင်းမရှိပဲနဲ့ပေါ့လေဒါပါလဲဘယ်လိုလဲဘာကြောင့်လဲဆိုတာလေ ရှင်းစားမနေတော့ဘဲနဲ့တချီတဲ့နဲ့ပေါ်လာတဲ့အာယုန်ကြီးကိုတတိလေးကပ်ပြီးတော့အဲဒီမှာစိတ်ကလေးစွစွစီစီဖြစ်ဖို့ရအတွက်အလေးထားရပါတယ်အယုပေါ်လာတာနဲ့ဒီမှာနည်းနည်းလေးမှစဉ်းစားခွင့်မရှိဘူးမိမိရရစွစွမြတ်မှတ်နိုင်ဖို့ဒါပဲကြိုးစားရပါတယ် ဥမာဘာနဲ့တူလဲဆိုတော့ကလေးတွေကစားတဲ့တတုစီဆိုတာရှိပါတယ်တွင်းတွေကထွက်လာတဲ့ပွေတတ္တဝါတွေပေါ့လေကျွတ်နေတူပါတယ်တွင်းတွေကထွက်လာလာခြင်းခုနတင်ပုတ်ကလေးနဲ့ထုလိုက်ရတာ ပွေးကောင်လေးလို့လှုပ်ထားပါတယ်သူတို့ပုံသဏ္ဍာန်အောက်ကတွင်းလေးတွေနဲ့ဟိုပတိနဲ့ဆက်သွယ်ထားလိုက်လို့ရှိရင်ဒီကောင်လေးတွေကသူ့တွင်းလေးကသူတက်တက်လာတယ်အဲတော့တက်တက်လာခြင်းဒီကရိုက်ရပါလေရိုက်နိုင်လို့ရှိ အမှတ်ရတာပဲရိုက်နိုင်မှလည်းသူ့အတူပြောင်းဝင်သွားလို့ရှိရင်တော့ အဲ့ဒီအကောင်အတွက်အမှတ်မရဘူးအမှတ်ဆုံးရှုံးသွားတာပဲဒီမှာတချီတချီ၄၅၆ကောင်လို့တပြင်းတည်း၄၅၃ကောင်လို့တပြင်းတည်းပေါ်လာရင်ဇက်ဇက်နဲ့တခါတည်းကိုဘာမှမစင်စားပဲနဲ့အားဆက်ပြီးတော့ချိန်သားကရိုက်ဖို့တက္ကစားရဲ့ပုဂ္ဂိုလ်မှာဒါတောင်းရှိပါလားဒါမှအမှားရနိုင်တယ်အဲ့ဒီသဘောလေးနဲ့သိတူပါတယ်တရားတော့ ပိုပိုကြီးလည်းငင်းအားဆိုင်ပြီးတော့ချိန်သားကြိုက်မှတ်ရမယ်ဓမ္မတတိဓမ္မကြီးရဲ့ဖြစ်တာဓမ္မအမှားရတာဘုံပေါ်ပေါ်ကြီးဘာမှမစဉ်းစားရဘူးပြိမှုပေါ်ပေါ်ကြီးဘာမှမစဉ်းစားရဘူးစဉ်းစားကြည့်စီရဆိုင်ပြီးတော့ဆွေးပြစွာရှုဖို့ပဲဒါပဲသိအရေးကြီးတယ်ဓမ္မကလေးတွေတတိလေးတွေဖြစ်သွားဖို့ဒီပုံမှာစိတ်ကလေးတွေစိုက်ကြသွားဖို့ လည်းကင်းသိအရေးကြီးပါတယ်ကိုယ်ရဲ့အခြားအယုံတွေထင်ရှားပေါ်သမျှဟာတွေဘာပဲပေါ်ပေါ်ပေါ်လေရှေ့ရဆက်ပြီးတော့ချိန်သားကအစိုးဆုံးရင်းရအမှတ်ရအောင်တတိဖြစ်အောင်ဆိုပြီးတော့မှတ်နေရတာပဲရှေ့ရလျှောက်တဲ့ခါမှလည်းခြေတော့စိတ်ကပြီးတော့ကြွားတိုင်းကြွားတိုင်းလှမ်းတိုင်းလှမ်းတိုင်းခြားတိုင်းခြားတိုင်းကြွားတဲ့ဘုရားနဲ့တရားအားဆက်ပြီးတော့ ချိန်သားကအမှလှမ်းတယ်ဆိုရင်လှမ်းတာပေါ်လာတဲ့အခါကျချိန်သားကြိုက်တော့ခြားတာပေါ်လို့ရှိရင်ခြားတာချိန်သားကြိုက်တော့ကြွားတော့လှမ်းတော့ခြားတော့ပေါ်လိမ့်မှာဒုနည်းအကောင်လေးတွေထွက်တော့ရိုက်မှမထွက်ခင်ရိုက်လို့လည်းမရဘူးထွက်ပြီးမှပြန်ဝင်သွားလို့ရှိရင်ရိုက်လို့လည်းမရဘူးထွက်နေတဲ့အခါလေးပေါ်လိမ့်တော့သိပြီးတော့ဓမ္မ အဲဂရုစိုက်ရပါတယ်နှုတ်ချတိတ်ကြွနေရပါတယ်ဖြစ်လာမှုမြဲတစေရှိရပါတယ်ချိန်သားကပ်ယူတော့လည်းရရပါတယ်ဒါမှအမှန်ရပါတယ်တော့အဲ့ဒီသဘောလေးအမှန်တူပါတယ်ဆိုတော့အဲ့ဒီတဲ့သဘောတိုင်းအလေးလာပြုပြီးတော့မှလို့ရှိရင်တော့မှတ်နေတာကြီးများလာတာပါပဲ ဒီနည်းအားဖြင့်စားတဲ့တောက်တဲ့အခါမှာစားတောက်တွေထဲမှာလေအတီးတီးချူချင်းစပ်ပါအငါခအရသာ၆ပါးပါပါတယ်ကျိုးလည်းပဲတစ်မျိုးလောက်ကျိုးလည်းပဲနှစ်မျိုးသုံးမျိုးစသည်တွဲလာပါတယ်ဒီတော့သဝတ္တဝတိစားရင်အမတ်တမဲနဲ့ဗောလီပဇာတဲထည့်ပြီးတော့ မတ်တမနဲ့မြုပ်ချလိုက်လို့ရှိရင်တော့ဘာရတာမှမသိပါဘူးအဲ့တော့တတိထားပြီးတော့စားလို့ရှိရင်တော့ရှာပေါ်ရောက်လာတဲ့အရာတွေရတာသိတယ်ဟမ်ချိုတဲ့အစားစားရစားလို့ရှိရင်ရှာပေါ်ရောက်သွားချိုမှသိတယ် ခြေတဲ့အရသာရှိတဲ့အစာစားလို့ရှိရင်စာဝရောက်သွားခြေမှတည်တာပဲခြားခြားအစာစားတွေလည်းဒီတိုင်းပဲအတုံးလေးရဖက်ကလေးတွေဆိုရင်ပဇာတဲထည့်ပြီးတော့ဒီတိုင်းညှို့ချလို့မရဘူးကဲညှို့ချရင်လေချောင်းလေးတက်နေမှာပေါ့ဒီတော့ဝါရတယ်ဝါတဲ့ကသတိထားဝါလို့ရှိရင်အဲ့ဒီတွေကသူရှိတဲ့အရာတွေထွက်လာတယ် ဆိုတော့ရတာတော့မျက်စိနဲ့မြင်လို့မရဘူးသူကတော့စိတ်သက်သက်နဲ့အတိသက်သက်နဲ့တော့ကြည့်ရတာပဲသူကတော့စားတဲ့တော့တဲ့ခါမှာသတိထားစားလို့ရှိရင်တုံးလေးတွေဖက်ကလေးတွေထဲမှာတောက်ပွဲထဲမှာပါတဲ့အရသာလေးတွေရှာပေါ်ရောက်လာလို့ရှိရင်ကြည့်သလိုသတိထားပြီးတော့စားမှကြည့်သလို ထို့အတူပဲဖုံးပင်ဝါစာပေါ်တဲ့အာယုံလေးတွေသူတို့ပေါ်တော့ပေါ်စဲမှာဆရာဆက်ပြီးတော့ချိန်သားခဲ့ပြီးတော့ဖတ်ရတာဟာအဲဒီတည်းမှာရှိနေတဲ့ယုံနာသဘာဝတရားတွေပေါ့လေအရသာနဲ့တူတဲ့ယုတ်တရားနဲ့တရားတွေသိအောင်လို့မှတ်ခိုင်းတာပါဟွန်းတာမင်းညမှတ်လို့မရပါဘူးဟိုမှာပဲဖောင်းမှုမှတ်တယ်ဆိုလို့ရှိရင် ဝက်ဘိုက်ပုံသဏ္ဍာန်ကြီးပြီးတော့ဖောက်တဲ့ပင်ရဲ့အချင်းရာအဲ့ဒါတွေကတော့တကယ်တဘာဝအစ်စ်မဟုတ်ပါဘူးတဘာဝအစ်စ်ကတော့ဖောက်တဲ့ထဲမှာပါနေတဲ့ပင်တွေထဲမှာပါနေတဲ့တောင်တက်လှုပ်ရှားရွေ့သွားတဲ့သဘောအဲ့ဒါကတော့အယသာနဲ့တူတယ်ဆိုတော့ အဲ့ဒါကိုသိရအောင်ဆိုပြီးတော့ဖောင်းတဲ့အခိုက်အတန့်မှာချိန်သားကဆရာဆက်ပြီးတော့ဆွဆွပြီးရှုရပါတယ်ရှုကစမှာတော့ဝိုင်းပိုက်ပုံသဏ္ဍာန်နဲ့ဖောင်းတဲ့ပင်ရဲ့အချင်းရအာကာရပြင်းရကတော့ဖြစ်လျော်ဦးမှာပဲနောက်ရှုပါများလို့ရှိရင်အဲ့ဒီပုံသဏ္ဍာန်ကြီးကျော်ပြီးတော့ခန္ဓာအချင်းရကြီးကျော်ပြီးတော့တကယ်အရှိ ယုံနာတရားတွေသိလာတောက်နာတွေတင်းနာတွေလှုပ်တာတွေဟောလိတာတွေသိလာပြဇာတိရတခြားသူလူသိတာလေးရတခြားဆိုတာဟောလိကိုကိုရသိလာခုနအတုံးလေးတွေဖာလေးတွေသိကြဝါကြည့်တဲ့အခါမှာအတုံးဖတ်လို့မထင်တော့အဲ့ဒီကထွက်လာတဲ့အရသာပဲတန်တန်လေးကွဲကြည့်နေသလိုဟောလိယောဂီရလည်းတေချာကြားနာဆုစိတ်မှလို့ရှိရင်ဝန်ဘက်ကလေးလည်းမဟုတ်တော့ဘူးဖောင်းနာပင်နာလည်းမဟုတ်တော့ဘူး တကယ်ဟုတ်တာကတော့တောက်တာတွေတင်းတာတွေလှုပ်တာတွေရွေ့တာတွေပေါ့လေဘုရားသာနဲ့တူတဲ့သဘာဝတရားလေးတွေပေါ့လေရှင်းရှင်းတန်းတန်းလေးကြည့်လိုက်တော့ပါလားအဲဒါကတော့ကျူတီတီနဲ့စိစိဆက်ဆက်နဲ့မယမနာအထုပ်ပါမှအဒီသဘာဝလေးတွေကြည့်တော့ပါအတုခါစားမှာတော့ ကိုလိုအရသာနဲ့တူတဲ့သဘာဝတရားတွေတော့မသိသေးဘူးပေါ့လေသို့တော့အလေးကျင့်တော့လုပ်နေရတာပဲအပူတပြင်းအားဆိုင်မှုဖုံးပွင့်မှုစသည်အာယုံပေါ်လာတာလည်းပဲအဲ့ဒီစီစိတ်ကလေးကတ်တော်အောင်တတိကလေးကတ်တော်အောင်တွန်းအားပါလိအပူတပြင်းနဲ့တက်တက်ကြွနဲ့တွန်းအားဒါတော့အများအားရှိနေရတယ် ချိန်အားလည်းပဲအများအားရှိနေရပါလေအထုရမှာအကြည့်နှစ်ခုကတိတ်အရေးကြီးပါလေတွန်းအားနဲ့ချိန်အားဖြစ်တာတကူအများအားပါလေပေါ့အလေးကျင့်လုကလုခါဆောင်မှာတော့ချော်တာတွေလွဲတာတွေမေ့တာတွေလွတ်တာတွေတော့ရှိတတ်ပါလေဒါပဲလို့စိတ်တမကြပဲလေတော့အလေးကျင့်လုပ်နေရတာလေ့ကျင့်ပါများလို့ရှိရင်တော့အကျိုးပေါ်လာတော့ပါပဲ။ ယုံနာတရားတို့မသိသေးသည့်တရားတော်ကအလေးချင်းလေးရှိလာပြီဆိုလို့ရှိရင်ဘုံမှုဘောကဆရာဆိုင်ချိန်ကရဲစွာရှုမှတ်ပါလားအဲဒီအညွန်တိုင်းဘုံမှုဘောကဆရာဆိုင်ချိန်ကရဲစွာရှုမှတ်ပါကျွမ်းမှုဘောကဆရာဆိုင်ချိန်ကရဲစွာရှုမှတ်ပါလမ်းမှုဘောကဆရာဆိုင်ချိန်ကရဲစွာရှုမှတ်ပါ ဆောက်မှုပေါ်မှာဆရာဆိုင်ချိန်ကြရွစွာရှိမှာပါအထာအထွေအထွေလေးအမူအရာတွေပေါ်လာလို့ရှိရင်အဲ့ဒီအထွေအမူအရာတွေလည်းပဲသူ့အမည်လေးတွေတက်ပြီးတော့ပါလေဆရာဆိုင်ချိန်သားကြပြီးတော့အမြဲတစေအားဆိုင်ပြီးတော့ပါလေချိန်သားကြမှတ်နေရတာမှတ်ပါများလို့ရှိရင်အောဝယ်ကောင်းလောက်အောင်တတိတွေဖြစ်လာမယ်စိတ်ဆူဆီးမှုတဘာလေးတွေရလာမယ်ဘာမှအထူးမသိသေးသည့်ကြောင်တော်မှ ခုနအာဆိုင်မှုဝိရိယတို့ချိန်ကားကြိုက်မှုတို့တတိတို့စိတ်ဆူဆီးမှုတမာရီတို့ဖြစ်လာလို့ရှိရင်ကျိုးကျေးဇူးကြီးရှိလာပါပြီအဲ့ဒီကျိုးကျေးဇူးကတော့ဘာဝနာစိတ်တွေမှာရာဂဒေါသမကပ်ဖဲတဲ့တန်ရှင်းတဲ့သဘောလေးတွေပေါ့လေတန်ရှင်းတဲ့စိတ်အစဉ်လေးတွေဖြစ်လာတာ အဲဒီတန်ရှင်းတဲ့စိတ်အစဉ်လေးကြီးအားကောင်းတဲ့အခါကျမှအောင်နေမှစိတ်နဲ့တဲ့ပြီးတော့သဘောမှလည်းကြီးတရှင်းတည်လာတာပါစောစောမြေရှိမှတ်တဲ့ခိုက်တာမှာအမှန်ကလေးတွေတစ်ခုနဲ့တစ်ခုစိတ်နေလို့ရှိရင်တန်ရှင်းတဲ့စိတ်တွေဟာတစ်ချိန်ကနှစ်ချိန်စသည်ပွားနေတာဘာဝနာစိတ်တွေပွားနေတာပဲဟွန်းစိတ်နေတန်ရှင်းအပြည့်ကင်းကောင်းခြင်းအမှန်ပါဆိုတော့ဗောလေ တန့်ရှင်းတဲ့အပြစ်ကဲတဲ့ကုသိုလ်စိတ်အစဉ်လေးတွေအဲ့ဒါလေးဖြစ်နေတာဟွန်းကြည်လေးတဲ့စိတ်ကလေးတွေဖြစ်နေတာအဲ့ဒီစိတ်ကလေးတွေကစပြီးတော့အစုအဆောင်ရပါတယ်ဒါလေးတွေများအောင်ပြုလုပ်ရပါတယ်တော့ဒါတိတ်အရေးကြီးပါတယ်အဲ့ဒါပဲကုသရတာပဲယောဂီရတော့ဒီတွန်းအားဝိရိယနဲ့ချိန်အားဝိတက်ပေါ်လေဒီနှစ်ခု ဆက်ဆက်ပြီးတော့ပေါ့လေဒလဆက်ဖြစ်နေရင်စိတ်ဟာအားရှိလာတာပဲသတိလည်းဖြစ်လာတာပါပဲသမာဓိလည်းဖြစ်လာတာပါပဲသူတို့တစ်ခုဖြစ်ရင်ပဲစိတ်ကကြီးလာတာပဲနောက်နေတဲ့ရေများခွက်ထဲဦးထဲထည့်ပြီးတော့ရင်ရင်ထားလိုက်လို့ရှိရင်အနေဒီထိုင်ပြီးတော့ကြည်သွားတယ်လို့ပြောလို့ ကြီးလာတာပဲလေကြီးတယ်ဆိုလို့ရှိရင်တီးလာတာပဲကြီးတယ်ဆိုတာကငြိမ်သက်တာကိုပြောတာပေါ့စိတ်လှိုင်းမထားတော့ဘူးပြာကဝင်ပြီးတော့တိုက်ထတာမရှိတော့မကျေနပ်မှုဒေါသတွေဝင်ပြီးတော့လှိုင်းထတာမရှိတော့ဘူးဟမ်ချစ်တာလည်းမရှိမုန်းတာလည်းမရှိပါလေတကား ဘောဓတော်တွေကဲပြီးတော့စိတ်လှိုက်တတ်တော့ရှားကြရည်ကြီးလည်းဝင်တော့ဘူးတော့အညီကြီးတွေဝင်ဘူးဆိုရင်ဒီစိတ်ဟာငြိမ့်နေတာပေါ့အဲကြီးနေတာကတော့ခုနကသတ္တတရားနဲ့ပတ်သက်တယ်ဒီကတော့တတိနဲ့လည်းပတ်သက်တာပဲကြီးနေတာနောက်တည်သွားတာပဲ ကြည်လင်ပြီးတော့တည်ငြိမ်သွားပြီအဲ့ဒါလေးတွေကများပြီဆိုလို့ရှိရင်တော့ထူးထူးခြားခြားဖြစ်လာတာပဲကွလားစိတ်နေတန်ရှင်းအပြည့်ကိန်းကောင်းခြင်းမှန်ပါဆိုတော့အထုရတဲ့အကျိုးလေးတွေပေါ့လေပထမဆုံးစဖြစ်လာတာနောက်ကြီးလာတော့တီးလာတော့ယုံနာနှမျိုးကြောင်းနဲ့ကြိုတီရုပ်အမှန်ပါဆိုတော့ပေါ့လေယုံနဲ့နာကွဲတီးလာတာပဲပထမဆုံး ထောင်းတာလေးမှလည်းလို့ရှိရင်တောင်းတဲ့သဘောပေါ်ရောက်တော့တောင်းတာလေးဒီတော့တင်းတဲ့သဘောပေါ်ကြီးပြီးတော့စိုက်ကြတော့တင်းတာလေးဒီလာတော့ပိန်လေးလေးမှလို့ရှိရင်လှုပ်တဲ့သဘောသွားကြလို့ရှိရင်လှုပ်တာလေးရွေးတဲ့သဘောကိုသွားကြလို့ရှိရင်ရွေးတာလေးတောင်းတင်းလို့ရရွေးသွားတဲ့လေးအတွေ့အကြုံပေါ်မှာပေါ့လေသွားပြီးတော့ကြည်ပြီးတော့တည်ပြီးတော့စိုက်ကြသွားလို့ရှိရင် အဲ့ဒါအသိဉာဏ်လေးဖြစ်လာတာပဲဟွန်းတောင်းတတင်တာလေးတခုသူတိတာလေးတခုဆိုတာပေါ့လေဟွန်းလောက်တာလေးတခုသူတိတာလေးတခုဆိုတာနှစ်ခုကွဲတည်လာတယ်တောင်းတတင်တာလေးရုပ်တရားသူတိတာလေးနံတရားဆိုတာပေါ့လေရုပ်နဲ့တာကွဲတည်လာတာပဲယုံနာနှမျိုးတဲ့အဲ့ဒါ꿰ပြီးတော့ကြည်လာတတ်ပါလေအတိလေးစလာတာပေါ့ နောက်ဆက်မှလို့လို့ရှိရင်ယုံနာနှမျိုးကြောင်းနဲ့ကျိုးတီယိုးမှမှာဆိုတာပေါ့လေကြောင်းနဲ့ကျိုးလည်းသိတာလေစိတ်ဆိုတာအာယုရှိမှအတိဖြစ်တာစိတ်ဖြစ်တာအာယုရှိရင်အတိစိတ်မဖြစ်ဘူးအာယုနဲ့အတိစိတ်ကအကြောင်းနဲ့ကျိုးနှီးနွယ်နေတယ်အဲဖောက်လာပြီလားမှတ်နေရတခါတခါပိညာလေးကမပေါ်ဘူး ဘောတော့သူ့မှတ်သိရှိမှဖြစ်ရဘူးတခါတခါဖောင်းတာပါမပေါ်ဘူးဖောင်းတာပါဘောတော့သူမှတ်သိတဲ့စိတ်မှဖြစ်ရဘူးပေါ့လေအကြောင်းရှုစရာအာယုံလေးတွေရှိနေမှသူ့အတိအကျိုးတရားလေးတွေဖြစ်ရတာအဲ့ဒါနားလည်လာတာပဲယောဂီကဒီပြင်အကြောင်းကျိုးဆက်ဆက်ပုံတွေလည်းသိလာတာပါပဲယုံနာနှမျိုးအကြောင်းနေကျိုးတည်ရမှပါတဲ့ နောက်ဖောင်းတာလေးပေါ်လာတဲ့ခါကျတော့ဟောရှိမှတော့အသိစိတ်လေးတွေဖြစ်လာတာအာယုံပေါ်တော့အသိစိတ်ဖြစ်တယ်အာယုံပေါ်တော့အသိစိတ်မဖြစ်ဘူးဟမ်ဖောင်းတာလေးပေါ်လာတော့ဖောင်းသိစိတ်ဖြစ်ရတာပိန်တာလေးပေါ်လာတော့ပိန်သိစိတ်ဖြစ်ရတာဘောတယ်ကွာဒီတော့စိတ်ဟာအာယုံနဲ့ကင်းတာမဟုတ်တော့အာယုံရှိရင်အာယုံပေါ်ရင်သူ့ကိုကြည့်တာပါအာယုံမပေါ်ရင် ပေါ်နေတဲ့အယုံငုံသွားလို့ရှိရင်အတိစိတ်လည်းဖြစ်တော့အကြောင်းနဲ့အကျိုးနဲ့သူအကြောင်းနဲ့သူအကျိုးနဲ့ပေါ်နေခွဲခြားပြီးတော့ကြည်လာတာပဲအဲဒါစိတ်ကြည်လင်ကြည်ငြိမ်မှုကနေပြီးတော့ဖြစ်လာတဲ့အတိညာလေးပဲစိတ်ကြည်လင်တည်ငြိမ်မှုဆိုဆိုတာကလည်းကောနာဘောမှုပကူအစအကုန်လုံးအပြည့်အပြတ်မှတ်နေမှအညီကြီးကြီးကင်းပြီးတော့ဘောလေးစိတ်ကကြည်ကြည်လာတာပါ ကြည်ကြည်ပါများမှာကရုပ်ရနာရလို့ဖွဲ့ရသည်ဒါအကြောင်းနဲ့အကျိုးလည်းပဲလိုလိုသိလာတာတမင်စင်ရင်သိနေတာမဟုတ်ဘူးလိုလိုသိလာပါယုံကြည်ရှိဆက်ဆက်မှတ်တဲ့ယောဂီပုဂ္ဂိုလ်ဆိုဘာမှကြောက်ဘူးအချို့နိုင်ပိုင်းနဲ့လည်းဖြစ်လာတာပဲအချို့ရဲ့အနေငယ်တွင်ဖြစ်လာတာပဲသူကအဲတော့ရဲ့အနေငယ်တွင်အာထုတ်လို့မဖြစ်သေးဘူးဆိုရင်တော့လိုနေပြီဆိုတာပြရတယ်လိုတာပါလေ ယူသည်ဒီမလုပ်လို့ပို့ဆက်ဆက်လုပ်လို့ရှိရှိဆက်ဆက်မလုပ်လို့ပြီးတော့မယမနာမလုပ်လို့ယန္နာယန္နာပြီးတော့လုပ်နေလို့ဓမ္မကြီးကမဆက်ဆက်တော့အတိညာတွေမရှိတာမဖြစ်တာဆိုတာဓမ္မပြနေပါတယ်အဲတော့ယောဂီပုဂ္ဂိုလ်များကိုယ့်ဘက်ကမလိုရအောင်ဟောလိဘုံဘုံဝါစာပေါ်လဲအာယုံမလိုတတ်မှတ်နိုင်ဖို့ရအတွက် ပို့ဖို့ဆက်ဆံဖြစ်စီပဲလေယူသေးသေးလို့ဖို့ဓမ္မနဲ့ဓမ္မဆက်ဆံအောင်ပေါ့လေစစ်စစ်ဆက်ဆက်လည်းဖြစ်ဖို့ယန္တယန္တပြတ်ချက်ပြတ်ဆောင်ဖြစ်ရအောင်ဒလဆက်အလုံးလို့ဖို့သိအရေးကြီးတယ်ဆိုတာပါလေမနေ့ကလည်းပြောခဲ့ပါတယ်ဒလဆက်လုံးမှစိတ်ဆွမ်းအားတွေဟာထင်လာတဲ့ပုံပြီးတော့ထူးခြားလာတတ်တယ်ဆိုတာပါလေ အဲ့ဒါသဘောပေါက်ဖို့နားလည်ပါနားလည်ဖို့အရေးကြီးပါလားသူပြောခဲ့တဲ့အတိုင်းယူစီသေးတဲ့ရှေ့ရစအားထုတ်လို့ယုံနာပိုက်ခြားသိမှုယုံနာအကြောင်းနဲ့အကျိုးဆက်ဆက်ကိုဖြစ်ပုံလေးတွေကိုကြည့်မှုအဲ့ဒီအရှင်းလောက်ရောက်သွားရင်ပဲတတုတ်တတုတ်ဘာဝနာစိတ်စုကို ခွဲစိတ်ဝေဖန်ကြည့်တဲ့အခါမှာသမာဓိသိက္ခာရောပညာသိက္ခာရောပါနေတယ်ဒီကောကပေါ်တဲ့အာယုစီဒီလေးသတ်ကတ်သွားအောင်အားစိုက်ပေးတဲ့သဘောဟာနောက်ပါဖြစ်လာလေဆိုတော့စိတ်ကလေးတွေအပြင်းကအစာပါလေ အာဟုသူကြီးဖြစ်ခွင့်မပေးဘူးအဲဒီဖြစ်ခွင့်မပေးတာပယ်တာပဲသူပယ်လိုက်တာပဲအပြင်းကိုလည်းပယ်လိုက်တယ်ညစ်သေးတဲ့အာဟုသူစိတ်ကိုလည်းပယ်လိုက်တယ်အဲလိုပယ်နိုင်စွာရှိလာတဲ့ခန္ဓာဝိရိယဟာအမိပြောင်းသွားတယ်သမဝါယမမဲ့ခဲ့တဲ့ မှန်စွာအထုတ်ခြင်းဖြစ်လာတယ်မှန်စွာအားစိုက်ခြင်းဖြစ်လာတယ်မှန်စွာကြောင်းကြခြင်းဖြစ်လာတယ်အားစိုက်မှုလေးတွေကမှန်းလာတယ်ဓမ္မဟွန်းနောက်တတိကလာတယ်အားစိုက်သလောက်အဲ့ဒီမှာတတိလေးကလာတယ်ငါကဆိုတတိကချောချောနေတယ်အာမစိုက်တော့အာမစိုက်မှုမကောင်းတော့ချောနေအာမစိုက်တော့တတိမဖြစ်ဘူး အစပုလေးတွေကမှန်းလာတော့တတိယလည်းမှန်းလာတယ်။အစပ်ပြီးတော့ပေးတဲ့အာယုံမှာတတိကလေးကဆွဆွမြဲမြဲကတ်လာတယ်။အဲလိုကတ်လာပြီဆိုလို့ရှိရင်အဲ့ဒီတတိဟာသမာစတိဖြစ်လာတယ်။မင်္ဂလာစွာအမှတ်ရခြင်းဆိုတာဖြစ်လာတယ်။အဲ့ဒါအင်္ဂါတစ်ခုပဲ။ တကောတော့စိတ်ဆူဆူမရဘူးဟိုပြည့်ကြည့်ပြီးဟိုသွားတီသွားလို့ဖြစ်လာတယ်လေ့ကျင့်မှများတဲ့ခါကျတော့တတိကတလောက်အဲ့ဒီပုံမှာစိတ်ကလေးရဲ့စိုက်ကြနေတာဘုံပုံမှာစိတ်ကလေးရဲ့စိုက်ကြနေတာဟုတ်ဒါကလည်းလှုပ်ရှားတာမရှိဒေါသနဲ့လှုပ်ရှားတာမရှိငြိမ်ပြီးတော့စိုက်ကြနေတာအဲ့လိုစိုက်ကြပါများလို့ရှိရင်ခုနသမာဓိဟာသမာသမာဓိဖြစ်လာတယ် လမ်းမှန်ကြတဲ့သမစမာဓိဖြစ်လာတယ်အဲဒီသမဝေယမသမစတိသမစမာဓိဒီ၃မျိုးကိုသမာဓိစိတ်ခါလို့ခေါ်ရတယ်ဟွန်းလေ့လာကျင့်သုံးရမယ်သိက္ခာအုပ်စုတစ်ခုပေါ်လေတော့သမာဓိသိက္ခာလို့ခေါ်ပါတယ်သိက္ခာကြီးပြည့်လာတယ်သိက္ခာကြီးဖြစ်လာတယ်သိက္ခာကြီးအားရှိလာတယ် အားရှိလာတဲ့ခါကျတော့စိတ်ထဲမှာတောင်းကြနဲ့စူပွက်နေတဲ့ကိလေသာတွေငြိမ့်နေတော့တာပဲဓမ္မလဲတော့အဲ့ဒီဓမ္မရိတိဖြစ်နေလို့ရှိရင်ဓမ္မရိတိကလည်းဖြစ်နေဓမ္မစစငြိမ့်နေတာပဲဘာမှလှုပ်ရှားခြင်းမရှိဘူးအပြင်းလည်းမပေါ်ဘူးအကုသိုလ်လည်းမဖြစ်ဘူးစိတ်ရှင်လည်းညီညွတ်မှုတွေလည်းမဝင်ဘူးညာဒေါသနဲ့လှုပ်ရှားတာမရှိဘူး တန်ရှင်းတဲ့စိတ်တွေပဲတကယ်တန်ရှင်းတဲ့စိတ်တွေကြီးဖြစ်နေတော့တာပဲတမိနစ်ကစနေပြီး2မိနစ်3မိနစ်စသည်တူတူဆက်သွားနိုင်တာပါပဲဒီမှာအဲ့ဒါဒီအားကောင်းလို့ရတာပဲအတုခါစားကတော့ပင်တိုင်းမှရတဲ့ဖုံးပင်ကအစဒီမရှိနဲ့တဲ့တဲ့တော့အာယုံနဲ့စိတ်နဲ့တဲ့တဲ့တော့လို့ ရွယ်စုရတာကိုချိန်ရတာကိုချိန်ချိန်မှတ်နေရတဲ့ဒါလည်းရှိတယ်ပြတဲ့ဒါလည်းရှိတယ်လွဲချော်တော့လည်းရှိတာပထမစားတော့တိုးပြမဖြစ်တတ်ခင်ရတော့အစတိခါစားပါတော့ဘလောက်ပဲတိုးကလည်းလောင်းပြီးဖြစ်နေပြီမလို့လေ့ကျင့်မရှိသေးတဲ့အတွက်အလွဲအချော်ကြီးရှိတယ်လို့ပြောတယ် ခါတကလည်းတဲ့သွားတာဆိုအများဆုံးအပြင်တော့လွဲချော်ကြီးများပါလေဒါပေမဲ့စိတ်တမချပဲလက်ကြည့်နေလို့ရှိရင်တော့တော့တဲ့လာတယ်ချိတ်ချင်ပြီးတော့ပြည့်နေတော့တဲ့လာတယ်နောက်ကျင်သားရလာတဲ့ခါကျတော့ပြိမှတ်တို့တွေ့တဲ့အခါမှာခါတိုင်းလိုချိန်ကြာကြာကြီးမချင်ရတော့ပဲနဲ့ပြိမှတ်တွေ့လိုက်တာနဲ့ပဲချိန်သားကြိုက်တဲ့အောင်ချိန်ပေးနိုင်တာပဲ ဘယ်လိုလုပ်လဲတဲ့နေတာပဲပြည့်လေကြီးထိထက်ကလေးဆိုထိသွားတယ်ထိတိပြီလည်းဖြစ်သွားတာပဲချိန်သားလည်းကြိုက်သွားတယ်ထိတိပြီလည်းဖြစ်သွားတာပဲဒါလေ့ကျင့်ရလားတနည်းအားဖြင့်သင်တတ်တော်ကလည်းပြည့်တဲ့အခါမှာလည်းပြည့်မှတ်ကိုစက်ဝိုင်းကိုချိန်ချိန်ပြီးတော့ပြည့်နေရတော့ပါလေအဲလေ့ကျင့်သားရတဲ့အခါကျတော့ပြည့်မှတ်ကိုအထူးမရှိရတော့ဘဲနဲ့ ကိလေသာတွေတခါတော့ထိသွားတယ်လို့ပေါ့လေအဲ့ဒီသဘောမျိုးလို့ပေါ့ဘယ်လိုပဲယောဂီရလည်းပဲအစောစောပဲရတော့အလေးကျင့်လုပ်ပြီးတော့ချိန်ချိန်ပြီးတော့ပေါ့လေအမှတ်နေရတာအားစိတ်နေရတာဟောနောက်တော့ချိန်သားခိုက်လာတယ်မလဲလို့ရှိရင်ဖုန်းသားလေးမိုင်းဖုန်းသားလေးနဲ့ထိသွားတာတောင်းတာလေးတင်းလာလေးထိသွားတာချိန်ချိန်ပြီးတော့ဒါခါလေးပြင်းပြီးထိထိပြီးဖြစ်လာတာပါ တည်တည်ဖြစ်လာပြီခုနအာယုံပေါ်မှာလည်းစိုက်ကြတယ်ခဏိကသမารီကလည်းပြီးဖြစ်လာပြီဆိုရင်တော့တည်တည်သွားတယ်ဘောင်းတော်လေးတည်သွားတာဟမ်ကိုယ်လည်းတည်သွားတာပဲလားအချိန်တကိုက်ဖြစ်လာလို့ရှိရင်သမစင်ကပ္ပဝိတက်ကလည်းပြီးတော့သမစင်ကပ္ပမဲခင်ဖြစ်လာတည်သွားတာကဒါအမှန်တည်တာပဲပေါ်တော့လည်းအမှန်တရားပဲအမှန်တိုင်းအားထုတ်နေတော့လည်းပဲအမှန်လည်းတည်လာတာပဲ အဲ့ဒါသမာဓိတိမဲ့ခင်ခေါ်တယ်သမာသင်္ကပ္ပသမာဓိတိတဲ့ဓမ္မအဲ့ဒီတွဲပဲပညာမဲ့ခင်တစ်ခုကိုပညာသိက္ခာလို့ခေါ်ပါတယ်အဲ့ဒါသူတို့ဖြစ်သွားတဲ့ခါမှာကိလေသာမျိုးပါပြတ်သွားတယ်ကိလေသာမျိုးပြတ်ပုံတော့နောက်ပိုင်းကျမှပြောပါမယ်ဒါစိတ်ထဲဖြစ်တဲ့ပရိယုထဏကိလေသာသမာဓိခန္ဓာနဲ့ပြတ်တဲ့ ကာကွယ်တယ်ကုစားတယ်အသိပညာဖြစ်သွားတဲ့အခါကျခုနသမစိကပ္ပသမာဓိကြီးရတော့ကိလေသာမျိုးပါပြတ်သွားတယ်သိမွေးတဲ့ကိလေသာပါတခါလေးပြတ်သွားတာမရှိတော့အဲဒီလက်သိက္ခာ၃ပါးပဲရှိရတယ်လက်သိက္ခာ၃ပါးကတော့ယဟန်ယောဂီများဆိုလို့ရှိရင် ဗုဒ္ဓကိုယ်တိုင်ကမလို့ရမပြောရလို့တမ်းပြချက်တွေကိုပေါ့လေယူတည်တည်နဲ့မလို့မပြောဘဲနဲ့ထိတ်နေလို့ရှိရင်ဒီလားတွေပြည့်စုံနေရပဲဒီလားသိခါကြီးပြည့်စုံနေတို့ကြောင့်ရပါဆိုလို့ရှိရင်အနည်းဆုံး၅ပါးဒီလားပေါ့သူယောဂီတွေဆိုတော့၈ပါးဒီလားပေါ့ဆောပြီးဆောင်ထိတ်ရတဲ့ဒီလားတွေပေါ့လေမကြိုးရမညှိုးရအောင်ထိမ့်သိမ့်နိုင်လို့ရှိရင် ဒီလက်ဆင်ရမဲ့ကလေးလည်းပြည့်စုံနေတာပဲအခုလက်ကစကားတွေပြောနေတာဟောယောဂီတွေကကွန်ပျူတာဆရာတွေဂျုံတဲ့အခါမှာကိုအထုတ်ပုံလေးအထုတ်လို့တွေးကြုံချက်တွေတင်ပြနေတာပဲသူတရားတွေလည်းနားနေတာလည်းမဟုတ်တဲ့စကားတွေနားနေတာမဟုတ်ဘူးလုပ်ငန်းနဲ့ပတ်သက်တဲ့တရားတွေနားနေတာပဲအဲ့တော့ကြည့်တယ် စာရကြည့်တယ်ဒီမှာပြောကြကြည့်မမကန်ပြောတယ်ဟွန်းဒီလောက်ချက်ကြီးအခုမှမကလောက်နေတာပဲဒီမှာသမဝါကျသမဝနာသမအជីវะဆိုတာပါလေသမဝါကျဆိုတာပြောကြကြည့်မမကန်ပြောပြီးတော့တူးနဲ့တူးမုန်းတိတဲ့စကားတွေပြောတာမဟုတ်ဘူး ကြည်ကြည်စကားမဟုတ်တော့မှမုန်းကြီးစကားမပါဘူးကျန်ကျန်တန်တန်ဆိတ်ဆိုတဲ့စကားမျိုးမပါဘူးသင်လေးဝဲပြောနေတာပဲအနစ်မဲ့တဲ့စကားတွေမပါဘူးဟောမပါတော့သမဝါရှာမဲ့ခင်တွေဖြစ်နေတာပဲဒီလိုမဲ့ခင်တွေပြီးတော့လည်းဓမ္မသိက္ခာပုဒ်တွေညောင်ထိတ်တယ်ဆိုတော့တတ်မှုလည်းရှောင်တယ်ခိုးမှုလည်းရှောင်တယ်ကိုယ်ပိုင်တဲ့ကာမ ကာမဂုဏ်လုံးဝရှောင်ထားတာမြတ်သောအကျင့်အမိထုံးလည်းရှောင်ထားတာဟမ်သမကမ္မဒမဲ့ခင်လေဖြစ်နေတာပဲကိုယ်အဲသမသမဟိုနာဝကြီးနှုတ်တည်လေးစัจကျင်လို့ပြီးတော့ကိုယ်ဟုလေးစင်ကြလို့ရှိရင်လည်းကိုယ်လေးစัจရှင်လို့ကြည်လေလို့ အတဘူးကြောင့်လည်းမှားနေရဆိုရင်စမအကြီးဝါလည်းဖြစ်လို့စမဝါချစမကမ္မတစမအကြီးဝါဆိုတော့ဟောလေဒီလက်ဆင်ရမဲ့ခင်နေလည်းပဲပြည့်စုံနေတော့ဘုံလုံးမှုတွေလည်းစင်ကြယ်နေတာဒီတော့တိလနဲ့သမဝဇ္ဇသမရသမာဓိဝ၃မျိုးသမာဓိနဲ့ကသမာသမာသမာစတိ သမဝါကျသမကမ္မသမစတိသမစမာရိယ၃မျိုး၆မျိုးပညာကသမစင်္ကပ္ပနဲ့သမဒိဋ္ဌိက၂မျိုးဒီကဆရာမဲခင်က၃မျိုးတမရိဆရာမဲခင်က၃မျိုးနဲ့ပညာဆရာမဲခင်က၃မျိုးဟောအင်္ဂါ၈ပါးပြည့်စုံသွားတယ်အဲ့ဒါမဲခင်၈ပါးခေါ်တာပဲ အသီးသီးအင်္ဂါနဲ့ခွဲလိုက်မယ်ဆိုလို့ရှိရင်မဂ္ဂင်၈ပါးပေါ့အဲဒါကိုသဘောတူပြီးအုပ်စုနဲ့ခွဲလိုက်လို့ရှိရင်သီလစိတ်ကသမာဓိစိတ်ကပညာစိတ်ကပေါ့စိတ်ကသုံးရပါတော့တယ်ယုံတည်တည်စိတ်ဆက်ဆက်နဲ့မှတ်လို့ယုံနာလေးပိုက်ခြားသိလိုက်တာလည်းပဲခုနသိက္ခာ300လည်းပဲပါတယ်မဂ္ဂင်၈ပါးလည်းဒီထဲပါသွားတယ်ဘယ်လိုကျင့်ရစေအကောင်းလဲ တစ်ချက်မှလို့တစ်ချက်ကြည့်သွားလို့ရှိရင်အဒီမဂ္ဂင်၈ပါးပွားပြီးသားဖြစ်သွားတာပဲအတိညာမဖြစ်သေးသည့်ကြောင့်တော့မှဒီလမဂ္ဂင်နဲ့သမာဓိမဂ္ဂင်ကတော့ဖြစ်ပွားရှိပြီးသားဖြစ်သွားတာပဲဘယ်လိုကောင်းလို့ခုနအင်္ဂါနဲ့တွေ့လို့ရှိရင်၈ပါးမဂ္ဂင်၈ပါးနိဗ္ဗာန်သွားရလမ်းပေါ့လေအုပ်စုနဲ့တွေ့လို့ရှိရင် သီလအုပ်စုသမာဓိအုပ်စုနဲ့ပညာအုပ်စုဟွန်းအဲ့ဒါကိုပါဠိလိုစိတ်ခါလို့ခေါ်ပါတယ်စိတ်ခါဆိုတာကသင်ကြားခြင်းလေ့ကျင့်ခြင်းအထုတ်ခြင်းဒီဒီလက်စိတ်ခါတွေဘယ်လိုမိမိတဏ္ဍာမှာရောက်အောင်ရှောင်ရတယ်တင်းရတယ်ဆိုတာဟောဒီ သမာဓိစိတ်ကတွေဖြစ်ရအောင်လို့စိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေဘယ်လိုကာဝေးရတယ်ဘယ်လိုကုစားရတယ်ဆိုတာပေါ့လေပညာသိက္ခာတွေဖြစ်အောင်လို့ဘယ်လိုအသိဉာဏ်တွေဖြစ်ပေါ်အောင်လုပ်ရတယ်ဆိုတာပေါ့လေအဲ့ဒါလို့ဒီစာပေအရာပေါ့လေနီးလေးတွေပေါ့လေယူရတာအဲ့ဒါသင်ကြားတယ်ခေါ်တယ်သင်ချင်းသင်ကြားခြင်းပေါ့လေနီးခံခြင်းပေါ့ အဲ့ဒါလည်းသိခါခေါ်တာပဲကြီးရပြီဆိုလို့ရှိရင်အခုလိုအထုတ်တာပေါ့လေ့ကျင့်လုပ်ပြီးတာပေါ့ဒါလည်းသိခါခေါ်တယ်လေ့ကျင့်လုပ်တဲ့အခါမှာခပ်ဖို့မလိုရဘူးပြင်းပြင်းထန်ထန်လုပ်ရတာပဲဒီမှာယူသေးသေးစိတ်ဆက်ဆက်မရမလားပေါ့လေအားဆက်ရတယ်ပြင်းပြင်းထန်ထန်လည်းလုပ်ရတယ်အင်းတင်ရင်ကျင့်ချင်းအထုတ်ခြင်းလည်းဒါလုပ်ရတာပဲ အဲလိုသဘောကိုပါဠိလိုစိတ်ခါလို့ခေါ်ပါရဲ့သီလကြီးပြည့်စုံအောင်သင်ကြားလေ့ကျင့်အထောက်အပံ့သမာဓိလေးဖြစ်အောင်သမာဓိတိတ်ခါလေးဖြစ်အောင်သင်ကြားလေ့ကျင့်အထောက်အပံ့ပညာတိတ်ခါလေးဖြစ်အောင်သင်ကြားလေ့ကျင့်အထောက်အပံ့ဒါပဲအဲဒါကိုတိတ်ခါ၃ရက်ခေါ်တယ်အဲဒီတိတ်ခါ၃ရက်ကိုယ်မှပြည့်စုံလာလို့ရှိရင်ကိုယ်နှုတ်စိတ်နဲ့စိတ်ထား အပြည့်လာစာရိတ်ကြီးပြီးတော့အသက်ရှင်းလာတာရည်ကြီးလာတာပဲအဲ့ဒါကိုပဲပါဠိလိုဆာစနလို့ခေါ်ပါတယ်ကုလုံးစိတ်ဓာတ်၃ပါးလို့အပြည့်လာစာကြရအောင်ဆုံးမတဲ့နီးရဲ့ဟွန်းအဲ့ဒါလေးတွေကိုပြည့်စုံလုပ်လို့ရှိရင်ကိုပိုင်တဲ့သာသနာဘောလေဘုရားဆုံးမလေးတွေပိုင်လာတာပဲနည်းနည်းအထုတ်နည်းနည်းပိုင်တာပဲများများအထုတ်များများပိုင်တာပဲအဲ့ဒါသာသနာပိုင်လို့ခေါ်ရတဲ့တော့ အဲဒါလိုလက်တွေ့သူ့နေရာနဲ့သူကြိုးစားပြီးတော့အထုနိုင်ပါမှဒါဘုရားဆုံးမကိုလိုက်နာသူလို့ခေါ်ပါတယ်ဘုရားရဲ့ဂုဏ်တော်တွေတရားရဲ့ဂုဏ်တော်တွေဖော်ပြထားတဲ့စာအုပ်တို့စာရွက်စာတမ်းတို့ကိုလေအဲဒါတွေကိုရွတ်ဖတ်ပြီးတော့ပူဇော်နေရတာကတော့လက်တွေ့လိုက်နာတဲ့သဘောမပါဘူး ဂုံတော်ကြီးကြည့်ုံရပဲဒါပဲရှိတာပဲဘုရားဂုံတော်ယုံနေလို့ရှိရင်ဘုရားဂုံတော်ကြည့်ုံရပဲယွတ်တာတော်မှာအတိပ္ပယ်မသိလို့ရှိရင်လည်းပဲသိတော်မလွယ်ပါဘူးတရားဂုံတော်ကြီးယွတ်ဖတ်လို့ရှိရင်ဂုံတော်ကြီးကြည့်ုံပဲဒါလည်းပဲစလုံးအတိပ္ပယ်လေးကြည့်မှဘုရားဂုံတော်ဘယ်လိုရှိတယ်ဆိုတော့သိရတာပဲရွတ်ယုံဖတ်ယုံတွေကတော့အခုလိုအချမ်းအလာလိုကိလေသာတွေမပယ်နိုင်ပါဘူး ပုံတော်လေးတီးတဲ့ခိုက်ကြလေးမှာတော့နည်းနည်းလေးတော့စိတ်ကလေးငြိမ်လာလေးရှိတာပဲဒါပဲရှိတယ်။တမာရီလေးနည်းနည်းဖြစ်တာပဲဒီမှာတော့ဟွန်းဒါလည်းပဲရှိပါတယ်။ဒီတော့ဂုံတော်ပြဘုရားဂုံတော်ပြတရားဂုံတော်ပြစာရင်းကြာကြာကြီးရွတ်နေလို့တော့ဒီလိုအတိညာမျိုးရဖို့မလွယ်ဘူးဆိုတာမဖြစ်နိုင်ဘူးဆိုတာလည်းလည်းအရေးကြီးပါတယ်။ဆုတောင်းနေုံနဲ့လည်းမရပါဘူး ဘုရားအချိန်ဝုန်းများစွာရှ िख ိုးနေုံလည်းမရပါဘူးအဲညွှန်ကြားတဲ့အတိုင်းလုပ်မှညွှန်ကြားတဲ့အတိုင်းအထုတ်မှဘာလို့အထုတ်ရတယ်လဲဆိုတော့ဘောဆစ္စကပါလာတဲ့ကိလေသာတွေကျွလွန်စောကတဲ့ကိလေသာတွေလည်းရှိတယ်အကျဉ်းစားတွေပေါ့လေတတခိုးတဲ့အခါမျိုးဟောလည်းကျွလွန်စောကတဲ့ကိလေသာတွေ ပြီးတော့စိတ်ထဲမှာတတ်ချင်းဖြစ်ချင်းတဲ့စိတ်တွေပေါ်နေတဲ့ကိရိသာတွေဒါတွေပေါ့တတ်ချင်းဖြစ်ချင်းတဲ့စိတ်ဖြစ်တဲ့လောက်အောင်ကကအနုစားမျိုးကိလေသာတွေရှိတယ်မျိုးရိယထားတွေပေါ်ပေါ်လာတာမျိုးကိလေသာတွေလည်းရှိတယ်အကြအလအနုကိလေသာအခိုက်အတန့်30ရှိပါတယ်အဲ့ဒီ30ကိုမြတ်စွာဘုရားက ရှောင်တိတ်ပယ်တတ်တဲ့နီးပေါ့လေဒါတွေမလုပ်ပါဘူးဆိုပြီးတော့ပေါ့လေရှောင်တိတ်ပယ်တတ်တဲ့နီးတဲ့သီလတိတ်ခံတဲ့ပယ်တတ်ရတာစိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေကိုတော့အခုလို့ဖြစ်တိုင်းမရှိသတိပြုစောင့်မှုစင်ထားဆိုတဲ့အတိုင်းရိုးရိုးမေတ္တာပို့တာတော့ဘာလို့သမထနီးနဲ့ညီအောင်လုပ်တာလည်းရှိပါတယ်အခုဥပဒနာသမထနီးနဲ့ဥပဒနာနီးနဲ့ဖြစ်တိုင်းမရှိသတိပြုစောင့်မှုစင်ထား ဝိရိယတတိတမာတိဖြစ်နေတဲ့ခိုက်တတ်ပါစိတ်ထဲမှာဖြစ်တဲ့တတ်ရှိဖြစ်ခြင်းနဲ့စိတ်အတန်ရှင်းတဲ့စိတ်တွေဖြစ်ဖို့မရဘူးဖြစ်လာရင်ချက်ချင်းမှတ်ဖြစ်တယ်အဲ့ဒါတမာတိတိခါနဲ့ကာကွယ်ကုစားပြီးတော့ပယ်တာတဲ့အနုစာကိလေသာတွေကိုတော့အာရုံမစိတ်နဲ့တဲ့ပြီးတော့ပေါ့လေယုံနာပိုင်းခြားတည်မှုကအစအစစ်အစစ်အဒီလေးတွေဖြစ်သွားလို့ရှိရင် လူစားကိလေသာတွေလည်းကင်းသွားတာပဲအဲဒါလုံကျုပ်ကုလိတာစိတ်ထဲမှာစူပွက်နေတဲ့ကိလေသာညှိုးမပြတ်နေတဲ့ကိလေသာ30ပယ်ရှားရမယ့်ကိလေသာ30ရှိတယ်လို့ပယ်တယ်နည်းရလည်းပဲ30ပဲဒီလတိတ်္ခာသမာဓိတိတ်္ခာပညာတိတ်္ခာဒီတိတ်္ခာ3ရက်နဲ့ပယ်ပါတဲ့ဆောင်းပြအဲ့ဒါဟောသွားတာပဲ ဒီတိခါ300ခုကြီးရွတ်ဖတ်နေုံနဲ့လည်းမရဘူးအလုံးမပါပဲနဲ့ပေါ့စာတက်တဲ့ရွတ်ဖတ်နေုံနဲ့မရဘူးဆိုတော့လက်တွေ့ကျင့်သုံးမှရနိုင်တယ်ဆိုတော့အဲ့ဒါတော့နားလည်ထားရမယ်ဘုရားမြတ်စွာကဘာနဲ့တူလဲဆိုတော့ရှိတိပံပညာကိုပေါ့လေဆရာကြီးထံကြားကြတဲ့လက်သင်ကြားပြီးတော့ ကုထုံးမှာသင်ကြားပြီးတော့ဟောလေကျွမ်းကျင်တဲ့ရှိဆရာကြီးနဲ့သိတူတာပဲယောဂရဲ့ယောဂရဲ့အခြေအနေတွေယောဂရဲ့အကြောင်းရင်းတွေဒါတွေသိပြီးတော့ရှိဟောပါလေကုသထိုင်တယ်ခွင့်ကြရှိတွေလည်းပြီးပြီးတော့ကုသထိုင်တယ်ဒီမှာလုံကျွတ်စုပွဲ ရိုးမပြည့်သုံးချက်ကိလေသာဆိုတာဟောဒီကိလေသာယောဂတွေမှာကိလေသာယောဂအဆင့်30ရှိတော့အကျဉ်းစားတစ်ဆင့်အတ္တစားတစ်ဆင့်အလူစားတစ်ဆင့်ပေါ့ဒီလက်သမာဓိပညာတရားတန်တိခါဆိုတာပေါ့အကျဉ်းစားလူကျူးတဲ့ကိလေသာတွေတော့ဒါတွေမလုပ်ပါဘူးဆိုပြီးတော့ရှောင်ရတယ်ဒီလက်သိခါနဲ့ပယ်ရတယ် ခြေလက်မဖြစ်နေတဲ့ကိလေသာကိုတော့သမာဓိစိတ်ခါနဲ့ဖယ်ရတယ်။ကာကွယ်ကုစားရတယ်။ညှိုးပြတဲ့ကိလေသာတွေကိုတော့ပညာစိတ်ခါဥပဒနာပညာမပညာနဲ့ဖယ်ရတယ်။ပယ်စရာ၃မျိုးကိုပယ်တယ်ဒီ၃မျိုးနဲ့ပယ်လိုက်တဲ့အခါကျတော့ဘာမှမရှိတော့ဘူး။ဒါတူနာသူ့အနာနဲ့သူ့စေးကဲ့အောင်ပေးရတယ်တမအနာနဲ့စေးကဲ့အောင်ပြီးကြောက်ရည်မခက်ပါဆိုတာပေါ့လေတမ အဲဒါလိုကိုကြီးဟောထားတာပါကိုကြီးဟောထားတဲ့ဟာကိုမိမိတို့ဟာမိမိတို့တဏ္ဍမှာကိရိတာအခိုက်တာအကြအလလိုကိရိတာတွေ၃မျိုးရှိတယ်ဆိုတာလားလည်းကိုအရေးကြီးတယ်အဲဒီကိရိတာတွေကိုကိရသမารီပညာသိက္ခာ၃ရနဲ့ပယ်မဒီဟာတွေကင်းနိုင်တယ်ဆိုတာလည်းနားလည်ရပါတယ်နားလည်ပြီးတော့လက်တွေ့လည်းအထောက်အပံ့ပါတယ်ဟုတ် ဆေးရခုံကြီးရုပ်နေလို့မရဘူးရှေးဆရာရဲ့ခုံကြီးရုပ်နေလို့မရဘူးဒီဆရာကအမှန်ကျွမ်းကျင်ပါလေဆိုတော့ဗောလေသူစီရဲ့အမှန်ထက်မြက်ပါလေဆိုတော့တရင်တွေကြည့်ပြီးတော့အဲ့ဒီခုံကြီးတွေပြောနေုံနဲ့ယောဂပြောက်တာမဟုတ်ဘူးဒီဆရာတန်ချင်းကပ်ပြီးတော့ဗောလေညွှန်ကြားတဲ့အတိုင်းဆေးကိုသူ့နေရာနဲ့သူပုံမှန်မိဝဲမှယောဂပြောက်နိုင်တယ်ဆိုတာဗောလေအဲ့ဒီယုတ်တိနီးနေလည်းပဲကြည့်ပြီးတော့ ရုပ်ဖတ်တဲ့အချိန်လေးအတတ်နိုင်ဆုံးလဲပြီးတော့လက်တွေ့ကျင့်သုံးနိုင်ဖို့အချိန်ကြပြီဆိုတာပေါ့လေနားလည်ဖို့ပါပဲလူတိုင်းလူတိုင်းဘုရားဖြစ်ခွင့်ရှိတယ်ဆိုတော့ယုံကြည်လက်ခံထားတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်အဲဒီအတိုင်းဝိုင်းတွေကဘုရားဖြစ်လို့တဲ့ပုဂ္ဂိုလ်တွေဆိုဒီတိရတော်လေးပညာရှင်တိတ်ခါသူများတဲ့တော်မှာထူခဲ့ပြီးတော့ ကြည့်ရပါတယ်တိတ်ရေးကြည့်ပါတယ်ဒါလည်းပဲဒါလည်းစဉ်းစားကြဖို့ပါပဲဒီမှာဘယ်လိုပဲပြည့်စုံပါလေအခွင့်အာရုံတွေမှာတရားတွေလာအထုတ်လို့ဖြစ်တိုင်းမှရှိသတိပြုဆောင်းဖို့စဉ်းစားဆိုတဲ့အတိုင်းပါလေစိတ်လေးတွေငြိမ်သက်မှုရလာပြီဆိုရင်စိတ်နေတန်ရှင်းပြေကင်းကောင်းခြင်းမှာမှာဆိုစိတ်ဟာတန်ရှင်းလို့ရှိရင်ဘာလို့တော့ဖြစ်လာပြီ စိတ်ကလေးကြီးလာပြီစိတ်ကလေးကြီးတီးလာပြီဒီကြီးမှုတည်မှုအပြည့်သွားတဲ့အခါမှာရှုစရာတစ်ခုရှုတာတစ်ခုယုံနာနှစ်မျိုးကြောင်းနေကြိုတည်ရုံမှာပါဆိုတော့ယုံနဲ့လားတွဲပြီးတော့ဖြစ်နေပုံလေးအကြောင်းနဲ့အကျိုးတွဲဖြစ်နေပုံလေးကြည့်လာတာပဲယုံနာတော့ကကွဲကြီးကအတ္တတိကြီးกว่าတဲ့ရှုလို့ဒါရုပ်ပဲဒါလာပဲလို့ တတအားလက်တွေ့ကြည့်ရပြီဆိုလို့ရှိရင်ဒီယုံနာအပြင်အပိုမပါဘူးအပိုမရှိဘူးဆိုတာပေါ့လေဒီယုတ်ဟာပုဂ္ဂိုလ်လားတ attva လားယောက်ျားလားမိန်းမလားမဟုတ်ယုတ်ကယုတ်ပဲတောင်းတတင်းတာဟာတောင်းတတင်းတာပဲပုဂ္ဂိုလ်တ attva မဟုတ်ယောက်ျားမိန်းမမဟုတ်ဘူးသူလည်းမဟုတ်ငါလည်းမဟုတ်ဘူးတောင်းတတင်းတာပဲတိတာလေးရောပါလေတိတာလေးရလေပုဂ္ဂိုလ်တ attva မဟုတ်ယောက်ျားမိန်းမမဟုတ်ငါလည်းတိတာကအနတ္တရားပဲ အဲဒီလိုနာနဲ့ယုတ်ယုတ်နဲ့နာကွဲကြည့်လိုက်တာလည်းပဲပုဂ္ဂိုလ်တ attva မဟုတ်ယောက်ျားမိန်းမမဟုတ်အများထင်းနေတဲ့အတ္တစီကိုအသက်ကောင်းနေမဟုတ်ဟုတ်တာကဘာလဲဆိုတော့အဲ့ဒီခိုက်ကြမှာရုံးနေလာမယ်ဒါတော့ဟုတ်တယ်လေအဟုတ်ကိုအဟုတ်တိုင်းအမှန်အမှန်တိုင်းသိလိုက်တာသိလိုက်တာနဲ့ပဲခုနပုဂ္ဂိုလ်တ attva အစွဲတို့ လိပ်ပြာအစွဲလို့ပေါ့လေအဲ့ဒါတွေကတော့ခဏကျွတ်သွားတာပဲအဲ့ဒါတွေကျင်းသွားတာပဲဟမ်ယုံနာတော့ကွက်ကြီးကအတ္တဒိဋ္ဌိကွာပုဂ္ဂိုလ်သတ္တဝါအစွဲနဲ့ခုနလိပ်ပြာအစွဲလေးပေါ့လေအဲ့ဒီခိုက်တာမှတော့ကျွတ်သွားတာလုံးဝကျွတ်ဖို့ဆိုတော့တောတော်ဘာဖြစ်မှကျွတ်ပါလားဆက်လက်ပြီးတော့ဒီတိုင်းရှုနေလို့ရှိရင်ကျောင်းကျိုးနှစ်ပါးကွဲစည်းကကာရကတိတိကွာသာဝါနေ ကြောင်းနဲ့ကျိုးသူ့ကြောင်းနဲ့သူ့ကျိုးရှုစီအာယုလေးရှိရှုတိစီဖြစ်ရတာရှုစီအာယုငုတ်သွားလို့ရှိရင်အကြောင်းငုတ်သွားလို့ရှိရင်အကျိုးမပေါ်ဘူးပဘူးလေးပြောက်သွားလို့ရှိရင်ပိန်လည်းမှတ်တိတဲ့စိတ်မဖြစ်ဘူးဘောင်းမှုကပြောက်သွားပြီဆိုလို့ရှိရင်သူ့ကိုမှတ်တိတဲ့စိတ်မဖြစ်နိုင်ဘူးဒီဘောင်းမှုပဘူးလေးတွေကဘယ်ရလာတယ်လဲဆိုတော့ရှုမှုရှက်မှုကလာနေတာပဲရှုရင်ဖောင်းတက်လာတယ် ရှိုက်လိုက်လို့လေထိုးလိုက်လို့ရှိပိန်ကျသွားတယ်ရှိမှုရှိမှုရှိဘူးလို့ဆိုလို့ရှိရင်ဒီဘောင်းပိန်ဖို့လည်းမရှိဘူးဒါပဲအတူအကြောင်းနဲ့သူ့အကျိုးနဲ့ပေါ့လေဆက်ဆက်ပြီးတော့ဖြစ်နေတာဟွန်းအဲဆက်လိုက်ဆက်လက်ပြီးတော့ရှိလို့ရှိရင်အကြောင်းအကျိုးနဲ့ခွဲခြားပြီးတော့နားလည်လာလို့ရှိရင်ဒီအကြောင်းကြောင့်ဒီအကျိုးလေးတွေဖြစ်တယ်ဆိုတာပေါ့လေရှုရင်းကသဘောပေါက်သွားပြီဆိုလို့ရှိရင်မဆိုင်တဲ့အကြောင်းတွေကြောင့်မဆိုင်တဲ့အကျိုးတွေဝင်ပြီးတော့မရှုပ်နိုင်တော့ ကာယကဒိဋ္ဌိကွာသွားတယ်တချို့ယူရှိတဲ့ပုဂ္ဂိုလ်တွေကဘာလောကကြီးတဲ့ကွာသက်ရှိတဲ့အရာဝတ္ထုတွေကိုမဟာပြမကြီးကထာဝရဘုရားကြီးကဖန်ဆင်းထားတယ်ဆိုတော့ပေါ့လေဖန်ဆင်းလို့ဒီကဘာကြီးပြီးကြီးနေတာတတ္တဝါတွေလည်းအမျိုးမျိုးသူကဖန်ဆင်းထားတယ်သူကနေဆိုနေသေးဆိုသေးဆိုတော့ပေါ့လေသူကဖန်တီးသူပဲဆိုတော့ဒီလိုလှုပ်ထားတာအခုတော့အကြောင်းကြောင့်အကျိုးဖြစ်ပုံလေးတွေရှုရင်းကနားလည်လာမယ် သူ့အကြောင်းကြောင့်သူ့အကျိုးလေးတွေဆရာအကြောင်းကြောင့်ဆရာအကျိုးလေးတွေရှုရင်းကနားလည်လာပြီဆိုလို့ရှိရင်မဆိုင်တဲ့အကြောင်းတွေဝင်မရှုပ်နိုင်တော့ဘူးခုနမဟာမြမကြီးကဖန်ဆင်းတယ်ဆိုတော့ထာဝရဘုရားဖန်ဆင်းတယ်ဆိုတော့လည်းမဟုတ်တော့ဘူးရှင်းသွားပြီဟမ်ဆက်သာရှုဒီဒီဘိုင်းကြောင်းတဲ့ကျိုးသူကြောင်းတဲ့သူကျိုးဆက်စားတည်မှုရောလို့အဲ့ဒီအစွဲတွေချုပ်တော်တော့တာပဲလုံးဝကျိုးဆိုတာတော့တတ္တဝဖြစ်မှာပါပဲဒီမှာ အဲ့ဒါလိုယုံနာကွဲကြည့်ပုံကြောင်းကျိုးဆက်ပြီးတော့ကြည့်ပုံပေါ့လေဒါနောက်ဆက်ပြီးတော့ပြောဖို့ရှိပါသေးတယ်အဲ့ဒါရိုးတီတီနဲ့စိစိဆက်ဆက်နဲ့မယမနာပေါ့လေဒလဆတ်ရှုတဲ့ပုံကိုယ်တွေမှာဆိုလို့ရှိရင်တော့မကြခင်ပါဘူးဒါလေးကြည့်လာတော့ပါဗျာအခုတော့ဓမ္မတဏှာကြီးကွဲတော်ကြာသွားပြီဆိုတော့ဒီမှာပဲရကြအောင်ဆိုနောက်နေ့ကျမှဆက်ပြီးတော့ပြောပါမယ်